ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးအတ္တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌10ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ပါဠိလိုပေါ့ဗမာလိုတော့အကြောင်းကံလေးလိုပဲပါလာပြန်ဆိုလေဟုတ်ကလားတို့ဘက်ကလည်းအကြောင်းကံလေးတစ်ဖက်ကလည်းအကြောင်းကံလေးပဲလေဟုတ်ကလားသူအကြောင်းနဲ့သူလို့ဆိုဆိုဟုတ်ကလား ဟင်အဲဒုဘကဘဝနဲ့ပြောရင်လေသူကမိမိတိဆောက်ထားတဲ့နောက်ကခံကြောင်းတရားတိုင်းတစ်ဖက်ကလည်းဒီတိုင်းပဲတယ်နော်သူတက်မဲ့ဖြစ်ခဲ့ရင်တော့ဥရုကိုမီး၍သူ့တဘာဝသူ့သဘောအတိုင်းဖြစ်တာတင်မကြဟင်သူတက်မဲ့တွေလည်းရှိသေးတာဟုတ်ဗျဒါလည်းသူတွေပဲမဟုတ်ဘူးလားအဲသူတွေမှသူတက်ရှိမှသူမဟုတ်ဘူးဗျတက်မဲ့လည်းသူပဲဗျဟုတ်ကလားသူကြောင်းနဲ့သူဖြစ်ပေါ်လာ ဆိုပါစို့တို့ကြက်တွေဝက်တွေနဲ့တို့ပြောစို့ဟုတ်ကလားတို့ကလည်းပဲဘာလို့လူဖြစ်လာတာတော့ကံကြောင့်တရားကြောင့်မဟုတ်ဘူးလားကြက်တွေဝက်တွေကတော့သူ့ကံသူ့ကြောင့်တရားနဲ့သူဖြစ်တာလေသူပြုခဲ့တဲ့ကံသင်္ခါရအတိုင်းမဟုတ်ဘူးလားတို့ကဟောသူပြုခဲ့တဲ့ကံသင်္ခါရအတိုင်းမဟုတ်ဘူးလားအဲ့တော့ကြက်ကဒုစားကိုဖြစ်လာ တို့ဟာကိုကျက်စားမလို့လာကြတာလားဟုတ်ဘူးသူလည်းသူကြောင့်လည်းသူပဲလေသူလည်းသူကြောင့်လည်းသူပဲလေသို့တော့အဲ့ဒီကျက်อืมဒုနာနီးတဲ့ကျက်တော်မှလည်းထဲရောက်လို့ဖြစ်စီပေါ့လေဟုတ်ကလားသို့မဟုတ်တို့အိမ်နာနေချင်းနားလာရောက်လို့ဖြစ်စီပေါ့လေသို့မဟုတ်တို့အိမ်မှာပဲလာဟိုရောက်လို့ဖြစ်စီပေါ့လေအဲ့ဒီခါကျရင်တော့အကြောင်းရင်းသွားတိုက်ဆိုင်လိမ့်မယ်တင်မလား ဟုတ်ကလားအကြောင်းရင်းတိုက်ဆိုင်မှအကျိုးသွားပေါ်တယ်ဒါအာရဏပဲလေသူလည်းသူ့အကြောင်းတရားနဲ့သူဖြစ်သည်ကိုလည်းကိုအကြောင်းတရားနဲ့ကိုဖြစ်သည်ဟုတ်ကလားအဲ့ဒီအကြောင်းတရားဒီဝေးရင်ဘာမှကိစ္စမရှိငီးရင်တော့လာထိခိုက်ကြလိမ့်မယ်ဟင်ထိခိုက်တာမှမများနီးလို့ထင်တယ်လားဟုတ်ကလားအဲ့တော့သူတို့ဘက်ကအကြောင်းဟိုဘဝဆိုတဲ့အကြောင်းကရှိတော့ဒီ ဘဝအကြောင်းခံကိုမိ၍တာနောက်ထပ်ဒုတိယအကြောင်းခံတွေပေါ်လာတာထင်တယ်ဟင်ဟိုတစ်ဖက်ကလာတိုက်တဲ့အာယုန်တွေကိုဖမ်းပြီးတော့ဟင်ဆင်ကျင်မှုသုံးသပ်ဖို့ဆုံးဖြတ်ဖို့ရာအတွက်မျက်စိကြည်တာနာကြည်တာနာကြည်တာရှားကြည်တာဘူးကြည်တာမနောကြည်တာလေတော့ဟောဟင်6မျိုးဝင်လာပြီထင်တယ်ဘာလို့6မျိုးဝင်လာလို့တစ်ဖက်ကဖမ်းပြီးခံစားကြရတာလဲ6မျိုးဖြစ်နေလို့ ဟုတ်ကောတစ်ဖက်ကလည်းခြုံလို့ဖြစ်နေတာဟုတ်ဗျအဲအစင်းလေးရှိရင်ထင်လားအဲအတန်ကောဗျာရှိပါတယ်ပြီးတော့အနံကောဗျာရှိပါတယ်ပြီးတော့အရသာကောဗျာရှိပါတယ်ပြီးတော့အထီးတွေကောဗျာရှိပါတယ်ဒီငါးခုတစ်ခုခုရဲ့သဘောတဘာဝကောဗျာသဘောဆိုတာရှိသေးတယ်လေဟိုမှာအခင်ဆိုလဲအခင်လေးရဲ့သူတီနေဟန်သဘောဆိုတတ်တယ်လေဟုတ်အတန်းနဲ့ဒီလိုပဲလေဟင်အဲ့ဒါတော့ကိုကျွန်တော်တို့မနောကမနောနဲ့မှလှမ်းဖမ်းလို့မရပါလေဟင်အဲ့ဒီသဘောကိုမျက်စိနဲ့ဖမ်းလို့မရဘူးနားနဲ့ဖမ်းလို့မရဘူး ဟုတ်ကလားဗျာအဲ့တော့တစ်ဖက်ကဖမ်းပြီးခံစားပင်တတ်ဖို့ရာအတွက်က6ခုရှိလို့ဒုဘက်ကလည်း6ခုတတ်တာဟုတ်ကလားဟင်အဲ့တော့ဒုဘက်က6ခုရှိကိုဘက်ကလည်း6ခုရှိအဲ့ဒါနှစ်ခုပေါင်းတော့ဘယ်လောက်တော့အဲ့ဒီစနစ်ဟာဖြစ်ပြီးတဲ့မှာအဖြစ်ပကလာပြီးတော့ပါဝေရိယမို့လည်းပဲငါနဲ့ဖြစ်ထားငါမို့လို့လည်း မျက်စိဟာဟိုဟိုအတိလားထီလားဗျဟုတ်ဆင်းလားပေါ့ဟင်အဆင်းတော့ဝရိယမပြောပြန်လို့ပြောရကြတဲ့ကဟုတ်ကဲ့ဘုရားကဘုရားကပြောရင်တော့မျက်စိလေဟင်ဒါမျက်ကြီးရုပ်ပဲခေါ်တာပဲလေနားကတော့ဒီတိုင်းမထင်ဘူးဟင်အနားကတော့ဟုတ်အေးတို့နားပေါ့ဟဲ့ဘုရားကရှာတော့ဟဲ့ အဲပြီးတော့ဟိုရောဟိပြီးတော့မနှောကြည်ဆိုတာနှလုံးသွေးပြောတာဟိဟိအဲ့တော့ဒါဟိုထိတိဆိုတဲ့ယုံနာနှစ်ပါးထဲမှာထိပဲရှိသေးတယ်သိပါသေးဘူးကိုဘကဆင်းကဟောဟိဆင်းရုပ်တယ်လေခင်ဗျဆင်းနာလို့ဘယ်သူကများပြောဘူးလို့တော့ဟင်တော်နေကြသွားအောင်မယ်ခင်ဗျားတို့ခင်ဗျားတို့ဟုတ်ဗျာဘယ်လက်ထိပဲလေဟင်ဆိုသူလည်းဆင်းရုပ်ပဲအတန်ကလည်းရုပ်ပဲတင်လေအနာငါအရာသာဟုတ်ခလား ပြီးတော့အတွေးဟုတ်ခလားသူ့ရဲ့သဘောတဘာဝဟုတ်ခလားဒီငါးမျိုးရဲ့သဘောတဘာဝပြောတာလေဟင်သူတို့ဘက်ကလည်းရုပ်ပဲရှိသေးတယ်အဲ့တော့အာယရဏဆန်တပါးတော့တခြားတင်နေတဲ့ယောဂီတို့လည်းရှိတယ်ထိတာလေးတခုပြောတယ်ဟုတ်ကလားဗျအဲအဲဒီမှာတို့နာသီဝဘက်ကကြည့်လဲကိုယ်ပဲထင်တယ်ဟဲ့ထိပဲမဟုတ်ဘူးလားလေဘက်ကပြောရင်ဟောထိပဲရှိသေးတယ်ဗျဟင်ဟင်အဲ့တော့အာယနာဆန်တပါးဟာထိသွားတဲ့တခုတည်းကနေပြီးတော့ခွဲပြောနေတာဘာဟုတ်ဘူး ဟုတ်တယ်လေထိသွားတဲ့ခုတည်းကဟင်အဲ့တော့ तू လဲသူ့ကြောင်းနဲ့သူဖြစ်တာဟုတ်ပါဟဲ့ဟင်အစင်းလည်းပြောရင်လည်းသူ့ကံကြောင်းတရားတိုင်းသူ့အစင်းရုပ်တွေဖြစ်လာတာထင်တယ်အတန်ငါရောလားအနာနေအရာသားတွေအတွေ့တွေသဘောတွေအဲသူတို့လည်းသူ့သူ့ကံကြောင်းတရားနဲ့သူဖြစ်လာတာသူ့ကံရဲ့ဒီဖောက်မှုအတိုင်းထင်တယ်ဗျဟင်ဖြစ်လာကြတာပဲသူ့ကြောင်းတရားနဲ့သူပဲသူကတော့ဒုကြည့်ဖို့ဖြစ်လာတာ တို့ကကောသူတို့ကြည့်မလို့လာတာလားဟုတ်ဘူးဗျာဟင်သူလဲသူကြောင့်ကတရားနဲ့သူဖြစ်တာတို့လဲတို့ကြောင့်ကတရားနဲ့သူဖြစ်ခဲ့ကြတာပဲဒါကိုပဲအာရဏဟင်အဲဒီအကြောင်းလံတွေကဝေးရင်တော့ကိစ္စမရှိပါဘူးနေရင်တော့တိုက်ခိုက်ကြတယ်လေဟုတ်ကလားကိုယ်အချင်းကိုယ်အတန်းကိုယ်ဘက်ကချဟို6ရောက်အုပ်စုကလည်းတယောက်မဟုတ်တယောက်သူ့သွားထီပါပုတ်ခတ်မှာတယ် အဲ့တော့သူကကောနေမလားသူဘက်ကဆင်းနေတန်နေသူဘက်က6ရောက်အုပ်စုပါလေတရားမဟုတ်တရားတို့လာဟိုပါတော့ပါကြိုက်နာကြိုက်မှာပေါ့မှန်ပါဗျာဟောသူကလည်းထိမှာပဲအဲ့တော့သူသဘောသိခြင်းကိုဘက်ကခံရနဲ့ဖားရမှာတယ်ဟဲ့ကိုသဘောသိခြင်းတော့ဟောသူကလည်းသူ့ခံရနဲ့ဖားနေမယ်ဟုတ်ကလားဗျာဟုတ်ကလားဟင်ဖားနေမယ်အဲ့ဒီဖားတဲ့ကာလကြာမှာ ဩသူပါတော့ဟင်ဟိုတီကတော့မြေကိုစားတယ်ထင်တယ်ဗျာမွေကြတော့ဟင်ကြက်ကိုစားတော့ဖားကိုစားဟုတ်ကလားဖားကိုစားတယ်ဟုတ်ကလားနွားကကြတော့မြက်ကိုစားတယ်ကြွက်ကြတော့ဘသူစားတော့ကြောင်ငါစားတယ်သူ့တတော်နဲ့သူ့စားလားသူ့တတော်နဲ့သူ့စားနော်ဟုတ်ကလား ဟဲ့ဒီကိုဖားကျွေးကြည့်မယ်ဟင်ဖားကတော့ဒီစားခြင်းစားမယ်ဒီကတော့ဖားမစားတာအမှန်ဟုတ်ကလားရဲ့အဲဒီလိုပဲတို့မွေကိုသွားပြီးမြေကျွေးကြည့်ရင်ဟောဟုတ်ကလားဟင်မြေမစားမျက်လောက်တော့ကျွေးပေါ်လားဘာဖြစ်လို့ထုံးတာသူ့သားမဟုတ်စားဘူးလားသူ့သားမစားတာဟုတ်ကလားလားဟင်မြင်းမရှိလို့နွားကြွက်ကြီးကျွေးရင် တွဲမရှိလို့ကြောင်မြက်ကြီးကျွေးရင်ကောဆောက်ဘူးလားသူ့တော်ဘာနဲ့သူမှသားတာတို့ဒီမှာလဲသူ့ဘက်ကလဲအကြောင်းက1 2 3 4 5 6တင်ဟဲ့အဲအပြင်ဘက်ကဟို1 2 3 4 5လားဟဲ့ဟင်6ကတော့သူ့ကိုဖမ်းမဲ့ဟိုတို့မနောကြီးတစ်ခွက်ကနေပြီးတော့ယူထားမှာဟုတ်ကဲ့ဟင်သူ့ဘက်ကလဲဒီတိုင်းတင်လေ1 2 3 4 5ပဲတင်တယ်ဒီဘက်ကမျက်စိနာနာရှာကို1 2 3 4 5တင် အဲ့တော့တို့ဒီဘက်ကတစ်ကိုဟိုဘက်ကဘာနဲ့တိုက်မှာအဆင်းလည်းပဲတိုက်ဟုတ်ကဲ့တိတ်တချင်းတိုက်မှာသူ့တော်ဘာနဲ့သူ့ဖာဟုတ်ကဲ့အဲသူ့ဘက်ကအဆင်းနဲ့တိုက်တယ်တို့ကမျက်စိမမြင်လို့နားနဲ့ကြည့်မှာဗျာမရပါဘူးဗျာဘာပြောဟုတ်ကဲ့လားဟင်ဟုတ်ကဲ့လားဗျာဟင်ဟုတ်မျက်စိနဲ့မမြင်အရှုံးတော့ပေးမယ်ဗျာနားနဲ့ကြည့်ပါသူတို့ ရဘူးလားမရပါဘူးဒါဖြင့်ဟိုဟိုဘက်ကသူ့ပါတော့မြဟင်သူတော့ဖြင့်အင်းမျက်စိမမြင်ဘူးဟုတ်ကလားဗျာဟင်ဟင်မျက်စိမမြင်တော့သူ့မျက်စိကိုငါအသားနဲ့နှမ်းပြီးတော့တိုက်လိုက်မယ်ဆိုရင်ဟောမရပါဘူးဗျာဒီမှာဖြစ်လို့တော့သူ့ကမဟုတ်ပဲဗျာတစ်တစ်ချင်းမှနှစ်နှစ်ချင်းမှခဏဗျာဟုတ်ကလားဒီလိုဆိုတစ်ကမြင်ချင်းဆိုတဲ့အကြောင်းကံကလွဲလို့သူဘာတတ်နိုင်လဲသူကြားမှုလည်းတောင်းနေနိုင်ဘူး နာမကိစ္စကိုလည်း तू တောင်းမယူနိုင်ဘူးဗျဟုတ်ကလား तू တောင်းသူကိစ္စလေးတော့ तू ကြောင်းလေးတော့ပဲ तू တတ်နိုင်တယ်ဗျဟုတ်ကလားကိုဘက်ကဆင်းတာဟောဟင်အဲသူကိစ္စသူပဲ तू အကြောင်းရှိတဲ့နေရာ तू သွားနိုင်တယ်ဗျသူ့ဘာနဲ့ပြောတော့ဟိုတို့ရံဆိုရင်တော့အတုံးအလှဲ့ထင်တယ်ဟဲ့သူ့အကြောင်းကရှိသူမှဟုတ်ကလားအကျွေးကိုအကျွေးသားဆိုတာဖြစ်တယ်ထင်တယ်ဟဲ့တို့ဒီမှာလည်းဒီတိုင်းပဲထင်တယ်ဟဲ့ဟင်တကားတို့ဟိုအတန်းစွာလဲ လေထဲကနေအရေးငွေလိုက်မလာတာပါအကုန်လုံးကတော့လိုက်နေကြတယ်ပါပဲယုတ်ကလည်းယောဂီတို့ယုတ်တို့ဒီမြောက်ဖောက်နဲ့ယုတ်ကနေပဲ့တင်ထွက်လာတဲ့အရေးငွေကပါလိုက်ပြင်းနဲ့လေထဲကနေလာတာဟုတ်ကလားဟင်ဟိုလေကိုသူလည်းမရတာပဲထင်တယ်လေမပန်းရအောင်ဟုတ်ကလားတို့ပါလားခွဲဟိုမင်းဒိဋ္ဌိခံဌာမနာပိတ်တုံးကဟိုမြေအောက်ကလုံနေတာတွေကိုပရိသတ်တွေကကုန်းကြည့်မှာသူတို့သူတို့နေရာသူတို့ကြည့်ပါသေးတော့ဆိုပြီးတော့တို့ဟိုဟာကြီးတွေထင်တယ်ဟိဗီဒီယိုကြီးတွေထင်တယ် ရှောက်ထောင်ပြီးတော့ညီကြီးလေးကိုဆင်းရိုက်တယ်ဟိုလေမရှိလို့တော့ရိုက်မရဘူးဟုတ်ဘူးသူလည်းအလိုင်းလိုင်းကိုကွယ်ဒီဟိုရုပ်ရဲ့ဟိုရုပ်တစ်ခုလုံးကနေပဲ့တင်ထွက်လာတဲ့အရင်ငွေလိုင်းမရှိတယ်လူပဲမလာနိုင်ဘူးဟုတ်ကလားဒီလိုဆိုအတန်ငါကောဟိသူလည်းလိုင်းမဲ့တယ်ဟုတ်ကလားယောဂီတို့ပြောတာယောဂီတို့ကသာပြမှာဆုံးသူပြောတာသူကသာပြမှာဆုံးဟင်ယောဂီတို့ကြားနေတာဒီကပဲ့တင်ပြီးတော့သွားတဲ့လိုင်းနာယောဂီတို့ရောက်မယ် အကုန်လုံးဒီတိုင်းပဲထင်တယ်အဲ့တော့တို့ဒီနေရာလေးတော့ဟိုအတန်ကိုလီလိုက်မှုပဲသူတို့ပြောကြတာဘူးပဲအဲ့တော့လီလိုက်နေတာပါလို့အနတ်ကတော့ဘယ်ကလာတော့အလီလိုက်ကပဲလာတာပဲဟုတ်ကလားဗျာအဲ့တော့တို့ဟိုနားနဲ့အနတ်ကိုဖမ်းရှူလီလိုက်ကလာတာကြီးတော့မဟုတ်ဟာသူဟာမဟုတ်လို့လားလာပြောင်းပါပြီဒီသူဟာကြီးကလည်းဟင် ဟင်ဟင်ဟင်အဲဒိုင်းတို့ဟိုနားမကြားလို့နားမကောင်းလို့ဆိုပြီးတော့အတန်ကိုတို့နှာခေါင်းနဲ့ဖမ်းပြီးနားထောင်မဖြစ်လို့ဟာလုတ်ကြောမယ်ဟင်အဲနှာခေါင်းကတော့သူကြားစရာကိစ္စသူမယူနိုင်ဘူးလေသူ့အကြောင်းကငါတတ်ဆင်ထားတာအတိုက်ထားသူကဘသူတော့မပါဘူးတာပြောတာပါနေလို့ပြောတာဟင်ဟုတ်လို့ ဟိုတို့ဟာလားဟိုနတ်တလူဘာသာနဲ့ပြောနေရွာဘာသာနဲ့ပြောသားဟုတ်ဘသူကိုငါမြင်လိုက်တယ်ဒီလိုနေမှာကိုဘက်ကဟောဘသူကိုထင်တယ်ဒီဘက်ကငါမြင်လိုက်တယ်ဘသူကိုငါမြင်လိုက်တယ်ဟင်ဘသူပြောသွားတာငါကြားလိုက်တယ်ဒီလိုထင်တယ်ဟဲ့ဟုတ်ကဲ့ဟင်ဘယ်တော့ဟိုဘက်ကဘသူလာပါလားအဖင်းလာပါလားဒီဘက်ကတော့ဘသူထွက်ပြီးအဲ့ခံလာတယ်ဟင် ဟုတ်ကလားအဲ့တော့သူ့အကြောင်းနဲ့သူဟိုတိုက်ခိုင်လို့ဖြစ်ပေါ်လာတာရော့ဘသူထင်လုံးကဘယ်ကငါဇွဲကြီးအများလာပါလေဟုတ်ဗျာဟင်သူ့အနေသူတော့ရှင်းပါလေရှင်းပါလေဘသူရုပ်တော့ဘယ်ကအဲ့ဒီငါဘယ်နောက်မှာတော့ဘယ်နောက်ဝင်ရှုပ်လို့ရပါလဲကိုဘက်ကအဆင်းဒီဘက်ကမျိုးကြည့်တာဟုတ်ကလားဟင်ဟင်ခမားတို့မို့ရှုပ်တာဟင် တို့ဘာလားဟိုမှန်ကြီးထောင်ထားပေါ့ဗျဟင်မှန်ရှိကြောက်ခဲလိမ့်သွားမယ်ဟင်ကြောက်ခဲကမှန်တဲ့ရင်ပေါ့ဘူးလားမှန်ကတော့ကြောက်ခဲကိုအရင်ဖာမူလားသူတို့နှုတ်ဦးတော့ပဲလို့ပြောပါအတူတူပဲမဟုတ်လားအတူတူကိုဘာဖြစ်တာဟာလာပြမိသည်အသက်ကဘယ်ကမှအသက်ဝင်လာကြတော့ပါလိမ့်ဘို့ဟင်လောကရောမဲဘယ်ကအသက်ကမှဝင်လာပြန်တော့ပါလိမ့်ဘို့ဟင်ဟင်ဘယ်မလုံးလား ဘယ်မလုံးသူကိုဘက်ကအဆင်ဒီဘက်ကမျက်စိကြည့်တာဟဲ့သူတို့ငကိုတိုက်ဆိုင်မှုဖြစ်တာဟုတ်ကလားဗျာဟင်အဲ့ဒါသူ့သဘောသူဆောင်လို့သူတို့ကိုပဲတခါကိုဘက်ကဟိုယူပါဒထင်တယ်ဟိယုတ်ဒတို့ဘက်ကစကုဒထင်တယ်ဟိယုတ်ဒဟုတ်ကလားအဲ့ဒီယုံနှစ်ခုတိုက်ခိုက်တော့မှမြင်တိဆိုပေါ်လာဟုတ်ကလားဟင်အဲ့တော့တိဆိုဟိုယုံနှစ်ခုတိုက်ခိုက်လို့ပြီးတယ်မြင်တိထင်တယ် သိဆိုတော့အထီနောက်ကပါလာတဲ့အသိမဟုတ်လားဟုတ်ကလားဗျာအဲ့တော့ဓာတ်စိတ်ချပါမှာဟိုမျက်စိနဲ့ဟိုတို့အဆင်းနဲ့ထင်တယ်နားနဲ့ဟဲ့နှာခေါင်းနဲ့တို့ရှားနဲ့အဲကိုယ်နဲ့ဟုတ်ကလားမနှောကြည်တာကလေးနဲ့အဲသဘောသဘောသဘောဟင်ဟုတ်ကလားဟင်အဲ့ဒါတိုက်ခိုက်တဲ့ချိန်မှာမြင်ပြီးဟုတ်ကလား ကြာပြီဟုတ်ကလားနံပြီဟုတ်ကလားသာပြီထီပြီကြံပြီဆိုတာပေါ်တာဟင်ဘယ်နှခုပေါ်လာတော့အတိ6ခုပေါ်လာမှာပေါ့ဘာလို့တော့ဟို6တွဲပေါက်မှာကိုဟုတ်ကလားလင်မယားနှစ်ယောက်သားတစ်ယောက်ကြနှုံနေတယ်ဟုတ်ကလားဟင်ဟိုမျက်စိနဲ့ဟိုတို့ပါလားဟင်အဆင်းနဲ့ပေါင်းတော့ပါတယ်တော့ဟုတ်ကလားအဲတော့မြင်သိဆိုတော့ အဲဒုဘကအခန္ဓာထင်တယ်ကိုဘကတိုက်တာပဲကွယ်အဲ့တော့ဒီကမမျက်စိကိုအကြောင်းပြုနေတာမြင်ပြီလို့ပြောတာမျက်စိတွေကထွက်လာတာအဲ့ဒီသူ့စီကဘာလာဗလားဘယ်ကတော့ဟာကြောင်းတိုက်ဆိုင်လို့ပေါ်လာတာညာသိကူးနဲ့ဖြေနေတာနဲ့တူပါတဗျာဟင်ဟင်အဲ့မှာမြင်သိသွားတယ်သိသွားတယ်တလုံးပေါ်လာတယ်အဲ့ဒီသိဟာမျက်စိကိုအကြောင်းပြုနေတာမြင်သိပြောနေရတာ တို့မနေ့ကပြောရင်တော့မုံမုံမြအောင်မဲတယ်ဟုတ်ဟုတ်မုံမုံမြအောင်ဆိုလို့မြအောင်သမီးဟုတ်လို့လားဟုတ်ကဲ့ပါဗျာဟင်ဟင်မုံမုံမြအောင်မြအောင်ငါပါလာမဟုတ်ခဲနဲ့မြအောင်ငါမပါတော့သူမိမဒေါ်တန်းရင်ငါပါလာဟုတ်သလားဒေါ်တန်းရင်ငါပါလာတယ်မဟုတ်မြအောင်ငါပါလာတယ်မဟုတ်ဟုတ်ခလားဟင်ဒေါ်တန်းရင်ငါပါလာတော့သူမေဘာသာမေဘာသမီးဖြစ်သွားမှာပေါ့ဟင်ဟင်ဟိုတို့မြအောင်ငါပါတော့သူလေဟိုလင်မာသမီးဖြစ်သွားမှာပေါ့ဟင်ဟုတ်ကလားတိုင်းဘယ်ကဖြစ်ဟင် အဲသူသူတို့နှစ်ခုပေါင်းလို့ဆိုလို့ရှိရင်လေသူတို့နှစ်ခုပေါင်းလို့ရတယ်ဆိုရင်သူတို့နဲ့ဆိုင်မလားအာမင်းတို့ဆိုင်နေမဆိုင်ဘူးယောဂီချင်းမငင်းညနဲ့ကွာဟင်ဟင်သူတော်ကောင်းသိငွေကြတာဘာလို့ငင်းညင်ကြတာတော့မဆိုင်ဘူးပြောသူနဲ့ဆိုင်ဘူးပြောသူနဲ့ဟင်ဟင်အဲ့တော့ဆိုင်နေပဲထားပိုင်မလားမပိုင်ဘူးဟုတ်ကလားဟင်သူ အဲ့ဒီမုံမို့လို့ခေါ်ရတဲ့မှာဒေါ်တန်းရင်ပြည်စီဘယ်လောက်ပေးလိုက်လဲမြင့်အောင်ပြည်စီကဘယ်လောက်ထည့်ပေးလိုက်လဲခင်ဗျားအိုင်မရောပြောပြပြောပြဟာဟင်တငောက်ဆိုင်နေပြောလို့ပြောရတာဟင်တို့ဒါလေးလဲဥပမာပါလေတို့မိဘနှစ်ပါးကလည်းဟိုအမိဖြစ်သူဘက်ကတို့ သားအိမ်တန်ရှင်းပြီးသားလို့ခေါ်တာပေါ့ဥဒုသွေးဟုတ်ကလားလာပြီးသားပြဟုတ်ကလားသူတို့မိဘနှစ်ပါးပေါင်းနေတာလည်းဖြစ်ရမယ်ဟိုးဘက်ကကံသူအကျိုးပေးဖြစ်တဲ့သားသမီးကလည်းတစ်ဖက်ဘဝကသူတည်သေးလည်းဖြစ်ရမယ်ဟုတ်ကလားပေါင်းလို့ရမှာမဟုတ်ခဲ့နဲ့ဟင်ဟုတ်ကလားအဲသူတို့အသုံးကိုတိုက်ဆိုင်မှတင်တယ်သူတို့သုံးခုတိုက်ဆိုင်မှဟုတ်ကလားဘာလားပေါ်တော့ဆိုတော့ကလလရေကြီးဟုတ်ပြီ ဟဲ့ကလနာရည်ကြီးစွာလေးကဘယ်လိုကမျိုးပေါ်တော့သုံးဦးကွသုံးခုတိုက်ဆိုင်ပြီးတိုင်အောင်ဟုတ်ခလားအမိဘက်ကသွေးကလည်းပူးမရအဖဘက်ကသွေးကလည်းပူးမရအပူပူချင်းဟာအတိုက်ခံလို့လို့မရတော့သဘောတူတဲ့အတွက်အတိုက်ခံလို့လို့မရတဲ့အတွက်ဒီကြားကလည်းကလလာရည်ကြီးပေါ်နေဟင်အဲအမိဘက်ကသွေးကလည်းအေးတဗျာအဖဘက်ကသွေးကလည်းအေးတဗျာသွေးသွေးအေးအုပ်စုဖြစ်နေတဗျာ အဲ့တော့အေးအေးရဆိုတော့လေသူကသဘောချင်းတိုက်ဆိုင်နေတဲ့အတွက်အတိုက်ခိုက်မရှိတဲ့အတွက်ဒီနေရာလည်းမဝင်နိုင်ဘူးတဲ့ဟုတ်ကလားဗျဟင်တစ်ဖက်ကအေးပြင်းတစ်ဖက်ကဘူးဖြစ်ရအဲ့ဒီအပူအေးတိုက်ခိုက်တဲ့ခါလာမှဒီကရလိုက်ရှိပေါ်တယ်တို့တော့နဲ့ပြောရင်တော့လို့ဘာလုံးကွဲကြမ်းပြင်မှာဟင်သမင်းဟိုဖိထားတဲ့ရည်တွေထမွေရည်တွေအကုန်လုံးအိုကြီးထက်မှာဘူးလားဟင်အဲမြေကြတော့နေမှုဘူးလားညကြတော့မအေးဘူးလား တပူအေးနှစ်ခုတိုက်ခိုက်တဲ့အတွက်အလေကိုတို့ဘာလို့စီပေါင်းကြီးတွေအကြည်တပ်ကလေးတွေပေါ်ထင်လေအပေါ်လာတယ်အဲ့ဒီဥပမာပဲဟုတ်လားဗျာဒီလဲဟိုအပူနဲ့အေးနဲ့ဥဒုသွေးလို့ခေါ်တာပေါ့ကွယ်အဲ့ဒီသွေးနှစ်ခုတိုက်ခိုက်တော့မှတို့ဒီကလလာရည်ကြီးပေါ်ပေါ်တယ်ဟင်ဒီလိုဆိုသွေးနှစ်ခုကြောင့်ဖြစ်တာလားတိုက်ခိုက်တဲ့ကြားကဖြစ်တာလားတိုက်ခိုက်တဲ့ကြားကအဲတိုက်ခိုက်တိုင်းကိုဖြစ်မလားဖြစ်ပါဘူးဟင်ဟိုကလည်း တန်သူအကျိုးပေးဖြစ်တဲ့သာသမီးကလည်းသုတီတဲ့ချင်းဖြစ်အောင်မလေသုတီတဲ့ဖြစ်မှာဟိုကိုကသုတီတီဒီကိုတောင်းဝင်ရမှာဟုတ်ဗျဟုတ်ကလားဟင်အဲ့ဒီကလလာရေကြီးလေးကဘလောက်ကြီးတယ်လဲဆိုတော့တို့မွေးကင်းစကလေးလေးရဲ့စပင်ရှိလားဗျအဲ့ဒါစီဦးလေးတဲ့နှစ်လိုက်တဲ့လားဟုတ်နှစ်လိုက်တဲ့ကာလနှစ်ပြီးပြန်နှုတ်လိုက်ဗျဒီလိုဆိုသပင်ထိတ်မှာခီကြီးပေါက်ကလေးပါလာတယ် အဲ့ဒါလေးများသေးတယ်တဲ့အကျဉ်းတရားခါပြစ်လိုက်အောင်နဲ့ဟွန်းကြံနာလေးမှာဟင်ဟင်ဟုတ်ကလားဟဲ့ကြံနာလေးမှာတဲ့ဘလောက်ကြီးတော့အဲ့ဒီမှာအဲတို့ယောဂီဥဖြူဟောပါလားယောဂီတော်ဖြူဟောဘသူပါတော့ကလရကြီးကြီးကလရကြီးကြီးဟုတ်ကလားဗျာကလရကြီးကြီးပဲ ဟုတ်ခလားဟိုအတိတ်ကသူဆွဲခဲ့တဲ့အဆွဲအတိုင်းသူကာဝဉ္ဉင်တိုင်းလို့ဒီပฏิတန်ဝဉ္ဉင်လာအဲ့ဒီချိန်မှာဝဉ္ဉင်ရှိတော်လည်းပဲဟိုညအိပ်ပျော်နေတဲ့လူတယောက်ရဲ့စိတ်မျိုးပဲလို့ဆိုကြဗျာဟင်ဟင်ဘာအာယုံမှမဖားနိုင်သေးဘူးလေဟုတ်ကလားဒါလေးဗျာဒါလေးနဲ့သူဒီမိဘမိပါရဲ့သူ့သွေးကြမှာသူကတ်နေရတယ်ဟုတ်ကလားဗျာသူတို့ရဲ့ဟိုအပူအေးကိုမီး၍သူကြီးထွားရမှာကိုဗျာဟုတ်ကလား ကြီးထွားတယ်ဆိုတဲ့ဟိုတစ်ဖက်တစ်ဖက်အပူအပူအပူနဲ့အေးဟိုတိုက်ခိုက်မှသူကြီးထွားပေးရတာတင်လားဟဲ့ဟုတ်ကလားအဲအဲ့ခါမှာကြီးထွားလာတယ်အဲ့တော့ကလလာရေကြီးလေး9ရက်လောက်ပြက်ဟိုဖောက်ပြန်လုံးနဲ့ပြက်စီးနေရတယ်နှစ်ဖက်လေးနာရီ9ရက်ပေါ့ဗျာဟင်အဲ့တော့ဟင်အဲ့ဒီ9ရက်ပြည့်တဲ့ကာလရင့်ကျက်လာပြီဆိုတော့မှအမြုပ်ကလေးဖြစ်လာဟင်အမြုပ်ကလေးအမြုပ်ကလေးကိုဘယ်သူမှဘဝပါလား မပါဘူးနှုတ်ကလေးအပြုတ်ကလေးဒါရှိဟုတ်လားအဲ့ဒါကလည်းတို့ဟိုခုနှစ်ရက်ဟိုကလည်းဟိုမနာမနေတိုက်ကြမှာမဟုတ်ဘူးလားအပူနဲ့အေးရလေလေဟင်အဲတိုက်ပါများမှသူဒီအမြုပ်ကလေးရတယ်တဖြည်းဖြည်းနဲ့နှုတ်နှုတ်ရင်ဟင်ရင့်ရင့်အဲ့လိုနဲ့လာပြီးတော့ခုနှစ်ပြည့်တာနဲ့ဟုတ်ကလားပေတိဆိုတဲ့ခဲလေးဖြစ်ဟုတ်ကလားဟင်အဲ့ဒီဟိုသူသွေးနီခဲလေးပေါ့ခွဲသွေးနီခဲလေးတို့ခဲလေးဖြစ်လာအဲခဲပြင်လေးပေါ့လေ ဟင်အဲ့ဒါလေးလေအဲဒီမိဘနှစ်ပါးရဲ့ဒုံသွေးအပူအေးရတိုက်ခိုက်တာတုံးထင်တယ်ဟိအေးတိုက်ခိုက်တဲ့အတိုင်းပဲတခါတည်းခုနှစ်ရလုံးလုံးအနုအနုအနုအနုကနေအရင်အရင်အရင်အရင်အဲ့လိုသွားပြီးပြည့်တဲ့ကာလမှာဒုက္ခနာဆိုတဲ့ဆိုင်ခဲလေးဖြစ်လာတယ်တာတစ်ကလေးပေါ့လေဟင်အဲ့လိုဖြစ်ကြရတယ်တာတစ်ကလေးဒီမှာလဲကိုဖြူမနေပါလားပါပါဘူးဟင်ဒီအပြင်ကနေလှမ်းနာမည်ရွေးလို့ခေါ်ရမှာ မကြသေးဘူးဘာမှမသိပဲနဲ့ဟင်ဘာမှမပေါ်သိပဲနဲ့ဟုတ်ကလားဗျာအဲ့တော့တို့လေးတတ်ထားရသွားပြီတင်တယ်ခုနှစ်ရက်လေးချိန်နေဟုတ်ကလားအင်းအဲ့ဒီလေးချိန်ပြည့်လို့ဟိုပဲရင့်ကျက်လာတော့မှပတာခဆိုတဲ့ရင်းချက်ကလေးလိုပေါ့ခေါင်းနေရာလည်းပြောင်းမှုသိလို့ဟာလေးဟုတ်ကလားဗျာဟင်ဟင်လာမှာဗျာဟိုခုနှစ်တတ္တဟလို့ဆိုတယ်နောက်ထပ်နောက်ထပ်၄၉ထင်တယ် ဟင်ဒီလေးတတ္ထပြီးရင်ဟိုခုနတတ္ထနောက်ထပ်နေတော့၁၁တတ္ထဟင်၁၁လားဟင်ဒီ၁၁တတ္ထအဲအဲ့လောက်ထိအဲ့ခါကျဂျင်းတိတ်ကြီးလိုဖြစ်ကောင်းဖြစ်မယ်နေရလဲတို့ပါလေးပေါ့လေးကြောင်းမှုသည်ဘူဘူလေးပေါ့ဟိုကျအချင်းတစ်ဖက်လက်တစ်ဖက်လည်းဒီလိုဘူလေးဆိုတော့ဘူလေးငါးဘူးနဲ့အတားတိကလေးနေမှာပေါ့ဟုတ်ကလားဗျအဲ့အဲ့ဒါလေးဖြစ်နေတယ်ဟုတ်ကလားအဲ့ဒါကိုရင့်ကျက်အောင် မွေးရတယ်ဟုတ်ခလားအဲ့ဒီတို့ချက်တိတ္ထလုံးလုံးပေါ့လေကိုနေပြောရင်ခုနှစ်တ္ထလုံးလုံးပေါ့လေဒီဘက်ကလေးတ္ထကိုခြံလိုက်တယ်ဟုတ်ခလားအဲရင်းကျက်လာပြီရင်းကျက်လာတော့တို့ပပုဇေယကဟင်ဟိုတစ်သားလေးကိုပထမတော့တုံးထင်တယ်အဲတုံးကိုဖောင်းနဲ့ဖြားလိုက်တော့ပုံချမ်းထင်တယ်ပုံချမ်းကြည့်လို့ပုံမှုဖော်တော့မယ်ခါကြတော့မျက်စိနေရာမျက်စိပေါက်ကလေးနားနေရာနားပေါက်ကလေး ဟုတ်ကလားဗျာဒါလေးတွေသူကံအလဲအလဲအလျောက်ပေါ့လေသူ့နေရာလေးနဲ့သူပေါ်ရသဗျာအတွင်းမှာလည်းသူ့နေရာလေးနဲ့သူကရိယာတားလိမ့်မယ်ထင်ဗျာအဆုံးနေရာဆုံးအသေးနေရာပဲဦးနေရာဦးသိန်းဦးမအကုန်တက်ရလိမ့်မယ်ထင်ဗျာဟုတ်ကလားဗျာဟင်ဒီလိုဆိုရင်တော့ဟိုပုံချမ်းလေးတော့ပေါ်သွားပြီပုံချမ်းလေးပေါ်သွားပြီဟုတ်ကလားဗျာဟင်ပုံချမ်းလေးပေါ်သွားပြီအဲ့ဒီပုံချမ်းပေါ်နေတဲ့အချိန်မှာ ဒီကလေးဒီအမိကိုအမိတုတ်သွေးကိုမိရွေးဖြစ်ခဲ့ရင် အမိရုပ်နဲ့တူမယ်အဖတုတ်သွေးကိုမိရွေးဖြစ်ခဲ့ရင်အဖဟုတ်အသွေးနဲ့တူမယ်ဟင်းတော့မိဘနှစ်ပါးအဖြူနဲ့အမဲဖြစ်ခဲ့ရင်တစ်ဖက်ဖက်တော့ပါဗျာဟုတ်ကလားအဲမိဘတုတ်သွေးလည်းနင်းနဲ့တဝက်ပေါ့အဖတုတ်သွေးလည်းနင်းနဲ့တဝက်ဆိုရုပ်ကလည်းအမိတဝက်ဖေးတဝက်နေမှာပေါ့အသားရောင်ကလည်းမဖြူမညူဖြစ်လာမှာပေါ့ဟုတ်ကလားဟဲ့ဟို သူ့သူ့ရဲ့ဟိုမှီတဲ့ဟာကိုသူမှီရတာကိုအကြောင်းပြုပြီးဖြစ်လာတာကိုတို့စာကတော့တွင်းအောင်မဘွေးနဲ့ဥပမာပေးပြဟင်တွင်းအောင်နဲ့မဘွေးကမြေဝါတဲ့အောင်ရင်သူ့ရဲ့အသွေးရဟာမြေမဲတဲ့အဖြူတဲ့ကြတော့အဲ့ဒီတိုင်းပဲဟင်အဲအဲ့ဒီတိုင်းဖြစ်လာတယ်အဲ့ဒီတို့မျက်စိအကြီးနာအကြီးဒါတွေစဖြစ်တော့လေဟိုတို့တာတိကလေးတော့ပါမှာပေါ့လေ ဒါတော့မူရင်းစဖြစ်တာကာယတော့ပါပြီးသားထင်တယ်ဟဲ့အဲ့တော့ဒီအကြည့်နဲ့မျက်စိရဲ့နားရဲ့နားရဲ့ရှားရဲ့ထင်တယ်ဒီလေးခုတည်းမျက်စိကအရင်စပေါ်ပါပထမစပေါ်ဒါပြီးမှနားဟင်ဒါပြီးမှနားကြည့်ဒါပြီးမှရှားကြည့်ထင်တယ်ဟဲ့ဟုတ်ခလားအသိဉာဏ်ပေါ်ပါတယ်သေလို့ရှိရင်လည်းမျက်စိကရင်စပြီးတယ်ဟင်ငါမျက်စိတွေမမြင်တော့ဘူးဟဲ့ဟိုဟိုစမ်းတင်စမ်းထင်သို့တော့ပြောရင်တော့อืมอืมလုံတုံးထင် နောက်တော့ပြောတာတောင်ကြားတော့ဟုတ်ကဲ့တဆင်ပြီးတဆင်လာဖြစ်တုန်းကလည်းမျက်စိကစဖြစ်တယ်ဟုတ်ကလားချုပ်ဆုံးတော့လည်းမျက်စိကစချုပ်ဆုံးတယ်ဟုတ်ကလားဗျာတို့ဒီကတော့မျက်စိကစဖြစ်တာပြောတာပါဟုတ်ကဲ့အဲ့ဒါလေးကိုရင်းကျက်အောင်တတ္တဟ30ထပ်ပေါင်းရတယ်အဲ့တော့ခုနက7ထနေဟိအခုဘယ်လောက်တော့ဟိ30 41ထိအဲ့လောက်ထိနေရဟင် ဒါကြီးရင်းကြက်လောက်အောင်မျက်စိလေးနားလေးအကုန်လုံးရင်းကြက်လောက်အောင်ဟုတ်ခလားဟင်ဟိုတို့ဘာကတော့ပါဟိုဖြီးချေတာနဲ့တူမှာပေါ့ဟဲ့ဟင်တို့ဘာနဲ့ပြောရင်တော့ဟိုတပိတ်တို့ကြတော့တိုက်လောင်မှာပေါ့အယောင်တက်အောင်တိုက်လောင်ဟင်ညီချင်းတိုက်ကြီးတွေထဲထားတာတဲ့ဟုတ်ကလားဗျာအဲ့ဒါပြီးထွက်ခံနီးခုနှစ်ရက်လူကြမှာစပင်လို့ခြိပဲလက်သေးတို့ထည့်ပြလိုက်တယ်ဟုတ်ကလားဗျာအဲ့တော့၄၂တတ္ထထင်ဟဲ့ ဟင်အဲ့ဒါတို့နေကြရတဲ့အမိဝန်းပိုက်ထဲမှာဟင်ဇာတိဆိုတဲ့ပฏิတန်တွေလေအမိဝန်းပိုက်တဲ့တို့နေကြတာဒီဟုတ်ကလားအဲ့တော့တို့ဟို42တတ္ထဆိုတော့ဘယ်လောက်တုံးလဲ209 200ဟင်ဟင်294ဟိုရက်မစုံကလည်းပါသေးတာဟုတ်ကဲ့ရက်စုံပါသေးတာတို့ဟာတော့ဖယ်လာလို့ပြောမှာဟုတ်ကလားအဲ့လောက်ကြာတယ် အဲ့ဒီနေတဲ့အချိန်မှာယောဂီတို့ဘယ်လိုနေရတော့အောက်မှာအမေဝါကြီးကို အစာဟောင်းအိတ်ကြီးကိုဖြင်ခုထိုင်တော့အပေါ်မှာတော့အမေစားလိုက်တဲ့အစာသေးအိတ်ကြီးကိုခေါင်းနဲ့ရွက်ထားပဲဟင်ဟင်ခေါင်းနဲ့ရွက်ထားပဲဗျာပြီးတော့သူ အမေရဲ့ဝန်းပိုက် နုညံ့တဲ့ပက်ကလေးကိုကြော်လေးနှီးလို့တယ်ဗျာဟင်အမေရဲ့ကြော်ရိုးဆိုတဲ့မာတဲ့ဘက်ကိုလက်ကလေးနှချောင်းတခါတည်းဟွာလို့လို့ပေါ့လေသူထုတ်လို့ပေါ့နဖူးလေးနဲ့လေ ကုတ်ကုတ်ကလေးနေရတာတဲ့တိုးတိုးပြောစရာကောင်းဟင်ဟင်ဟင်ဟင်အမေဝမ်းကြာတိုက်ဆိုတော့တော်တော်မွေးမှာပဲဝမ်းကြာတိုက်ဗျမမကမဝမ်းကြာတိုက်လို့ပြောတော့ကလည်းစာဟောင်းအကြီးလေးအထက်ကလည်းစာသေးအကြီးလေးဟင်အဲ့ဒါကြီးလည်းဟိုရွတ်ထားသေးတယ်အောက်ကလည်းဖြင်ခုထိုင်ထားသေးတယ်အဲ့တော့အစာဟောင်းအိတ်ဆိုတော့အီတီတီလေးနေမှာပေါ့ ဟင်ဟင်ဟိုပါခဏတော့ရောက်ဘူးလို့လားဟုတ်သူတို့လည်းရောက်ဘူးထားလည်းမဟုတ်ဘူးဟင်ဟင်နန်လဲဘလောက်နန်မလဲလားဟုတ်ဘလောက်အပူခံရမလဲလားဒီဝန်းပိုက်ကလေးတယ်မိရပူငွေအတိုင်းအပြင်ဥတို့ငွေအပူငွေဟုတ်ကလားဟိအဲ့တော့အဲ့ဒီချိန်မှာစားစရာတောက်စရာသူ့မှာမရှိတော့အမေစားသမျှကိုချက်ကျိုးနဲ့တွေ့ပြီးအဲ့ဒီကနေတွင်းရတယ်ဟုတ်ကလားဗျာဘာတော့ဩတာတတ်ပြီလေ ဟင်ဒါကူပဲဒေါက်တာတရားတို့ခိုးပြီးပလင်ချိတ်တာဟုတ်တို့ပလင်ချိတ်တာအဲ့ဒါမတူပါဘူးဟင်ဟင်ဟင်အဲဟိုချက်ကျိုးကနေတဆင်အဲ့ဒီကနေဩသာတတ်ယူရတယ်သူဝန်ထဲမှာဟုတ်ကလားဗျအဲ့ဒါဖဲလာလုံးလုံးနေကြရတယ်ထွန့်လာတော့อืมအမေမီ၍ထွက်လာရင်အမေရုပ်ကလေးတူပါဘူးအသားရောင်ရောပြန်တယ်တော့ဟဲ့ဟင်ဟိုတို့ရုပ်ကလေးရောလေ ဟင်အမေတူအဖေချစ်တပြေဟာကြောမနေနဲ့ဟုတ်ကလားဟင်အဖေတို့တွေမိပြီးဖျားတာကြတော့ဘယ်နဲ့တော့ရုပ်ကလည်းအဖေရုပ်နေမှာဟဲ့ဟင်ပြီးတော့တို့အသားရောင်ကဟောအဲအဲရာကြအမေချစ်တပြေဟာဟုတ်ကလားဟိုဘက်လည်းမတူဒီဘက်လည်းမတူဆိုတော့ဟုတ်ကလားပါခင်ဗျမေးကြုံကျုပ်လာနှုံလုံးချစ်ထင်းထားဟင်ဟင်ထင်းထားခင်ဗျဟင် အဲ့တော့ဟောအဖေချိတ်ကြတယ်လေနာမည်ကောင်းလေးရတယ်ဗျဟင်တို့ရောကြည်ကြီးနဲ့ပြောရင်ဘိုးကေတရားချစ်လို့ရှိရင်စိန်အောင်မင်းတို့ဖိုးစိန်ကြီးတို့မယ်ဟုတ်ဘိုးကေတရားမချစ်တာကြတော့ဘဲဥဟာတောက်တဲ့ဟာခယူဟာအဲ့တော့ကြည်ကြီးတော့ကြောင်းထုံးစာဖြစ်သွားမှာပေါ့ဟင်ဟင်အမေချစ်တာကြတော့နာမည်လှလာလေးထင်တယ်ဟိအဖေချစ်တာကြတော့နာမည်လှလာလေးပဲနေမှာ အဖေလည်းမတူအမေလည်းမတူကြတော့ဘသူမှမချစ်တော့အသားသူလည်းတရုတ်ကြီးဟာရှမ်းကြီးဟာနဲ့လုပ်တော့တာထင်တယ်ဦးတရုတ်ကြီးဦးရှမ်းကြီးနဲ့ထင်တယ်ဟုတ်ဟေ့ဟင်အော်ဒါမေရောလည်းအကလအဖို့ကလာဟာဘာဟာနဲ့နမကောင်းရလားအေးဗျာဟင်အဲ့လိုနဲ့တို့ဖြစ်ခဲ့ကြတာဒါလင်မယားနှစ်ယောက်သားတစ်ယောက်ထင်တယ်အဲ့တော့အဲ့ဒီထွက်လာတဲ့ကလေးအမေတူတူအဖေတူတူအမေနဲ့ပါဆိုင်ဟိအမေဒီစီပါလား အဖေနဲ့ကောသူ့အကြောင်းခံမယ်အမေအမေနဲ့အဖေအကြောင်းခံ၍သူတို့တင်းတယ်အကျိုးဆိုတာသားတယောက်ခေါ်လာတယ်ဟုတ်ကလားအမေနဲ့အဖေအကြောင်းခံ၍ဟင်သမီးဆိုတာလေပေါ်လာတယ်တတ်မလားအဲ့ဒီတည်းမှာအမေဒီစီလည်းပါအဖေဒီစီလည်းပါဟုတ်ကလားသူ့နောက်ကဗါတဲ့ကံတတိထင်တယ်ဟဲ့ပြီးတော့အမေနဲ့အဖေနဲ့ဒါရင်းနဲ့ကံတူကျိုးပေးထင်တယ်ဟဲ့ဒါနာတခုသူ့ပြုခဲ့တုန်းကအတိုင်းထင်တယ်ဒါရင်အဲ့ဒီကလေးဘယ်သူနဲ့ထိုင်တော့ခလား ဒါရင်ဟိုမျက်စိနဲ့ဟိုအဖင်းနဲ့တိုက်လို့ပေါ်လာတဲ့မြင်သိဘသူနဲ့ဆိုင်မဆိုင်နာမဆိုင်နာဆိုင်နေတယ်ဟင်ဘာလို့ဆိုင်နေကြတော့ခင်ဗျဘယ်သူကများတော့ဆွဲပါလိမ့်မတုံးဗျာဆွဲဆွဲလုံးလားခင်ဗျားတို့ဟာတွေဟင်ဟင်ဟင်ဆွဲဆွဲလုံးလားအဲ့တော့ဟိုကလည်းတိသွားတယ်သူ့သဘောသူဆောင်တာဓာတ်ထင်တယ်ဟဲ့ဒီဘက်ကထီထဲမှာရှိတယ်ဒီ တိုက်တဲ့အခင်းထင်တယ်အခါဘက်ကလက်ကြည့်ထင်တယ်သူတို့လည်းသူ့သဘောသူဆောင်တာထင်တယ်ဒါမှမဟုတ်သူတို့သုံးခုပဲလို့ခေါ်တော့ဒါဟုတ်ကလားသက္ခုဓာရူပဓာသက္ခုဝိညာဏဓာဒီလိုထင်တယ်ဟုတ်ကလားဒီလိုပဲဟိုကြံတဲ့နှစ်ခုနှစ်ခုတည်းဒီတိုင်းပဲသွားမှာထင်တယ်လင်မယားနှစ်ယောက်သားတစ်ယောက်ကြာနှုံနေထင်တယ်ဟုတ်ကလားအပန်းနဲ့နာဟင်အဲ့တော့သောတာဝိညာဉ်လို့သုံးတာပါသောတာဝိညာဉ်လို့သုံးထားပေမဲ့နားတွေကထွက်လာတာမဟုတ်ဘူး နာအကြောင်းပြုရတာဟုတ်ကလားဟဲ့ဒီအတ္တမကပါလာတာလည်းမဟုတ်အတန်ကြောင်းပြုဟုတ်ကလားဒါမှမဟုတ်သောတာဝင်ရင်ပြောရတာနှခေါင်းကလည်းဒီတိုင်းထင်တယ်ဟဲ့ဟင်တို့ရှာကောမကိုဟာကောအဲအတွင်းမှာကြတော့ဒီအပြင်ကတိုက်ခိုက်တာတွေကိုနှောင့်ဖမ်းယူတာရှိမနှောကြည့်တာကလေးထင်တယ်ဒါနှလုံးသွေးထင်တယ်ဟဲ့ဟင်အဲ့တော့ဒီဘက်ကအဖင်းလာတိုက်ရင်လည်းအဖင်းရဲ့တင်းနေဟန်သဘောလေးကိုဒီမှာလာတိုက်ခိုက်တယ်ထင်တယ် မနောจิตပေါ်မှာလာတက်ခဲ့ရဟုတ်ကလားမနောจิตပေါ်မှာအဲလာတက်ခဲ့ရေဗျအဲ့တော့တို့အစင်းတက်ကလေးတိုက်တယ်ဒီကနေပြီးတော့ဒီမနောจิตသွားအောင်မထင်တယ်ဒီလိုဆိုဒီလိုသွားတာလားတောက်ဖိုးသွားတာကျဲ့တယ်သွားတာလားတောက်ထိုးသွားလူလူဝင်အိမ်မဲမဲရင်ကြောင်းပြန်မဲ့ထားများကိုမသောဖိုးသွားပေါ့တောင်းမခင်ဗျားတို့အိမ်မဲမဲကြည့်ဟင်ဘသူတော့သေးတဲ့ဆိုရင်တော့ကျမ်းပါတယ်လားမှတ်တော့ဘသူတော့ရှင်တဲ့ဆိုရင်တော့သိပြီလားမှတ်တော့ ဟုတ်ဗျာဘသူတော့တောင်ရမှာရှိတယ်ဆိုမြောက်ရတာသွားကြည့်ဟုတ်တဲ့တယ်မဲ့လားအိမ်မဲ့ဘာဖြစ်လို့တော့သွားတာတွေကမျက်စိကနေဒီမနှောကြီးကဒီမှာကြီးကိုဘယ်လိုလုပ်တဲ့တယ်သွားမှာတော့ဟင်ဟိုတီတီကျူကြတယ်လို့ကြတာများထင်မနေနဲ့မျက်စိကနေဒီလိုသွားမှာထင်တယ်ဒီဒီလိုပေါ်တာထင်တယ်ဒီလိုတဲ့တယ်ပေါ်ပြီးဒီလိုထောင်သွားဟင်မနှောကြီးကြတော့တောက်ထိုးသွားမြင်လေဒါမှမဟုတ်အိမ်မက်မက်ရင်ကြောင်းပြန်မဲ့ ဟုတ်ခလားတဲ့တယ်ဘယ်နှခါမှဖူးတော့ဟုတ်အဲ့ဒါတော့ဆိုးသွားလို့တော့ဆိုးသွဲတွေတော့ဆိုးမဲ့တွေဖြစ်ကုန်ကြဟုတ်ခလားဟင်တို့ကတော့မှန်ပြောတာဟုတ်မဟုတ်တော့ခဏခဏကြည့်ကြဟုတ်ဟုတ်ဗျာကျုပ်ကတော့ကြပိုးဖြစ်အောင်လက်ဖြစ်အောင်ပြောရလိမ့်မယ်ဟုတ်ဗျာဟင်ဟင်အဲအဲ့တော့တို့ဒီမှာဟိုအဆင်းဆိုအဆင်းအသားဆိုအသားဒီမြင်သိကြားသိဟာလှမ်းပြီးအကြောင်းကြားလိုက်တာလေးကိုဒီမနှောကြည့်တာပေါ်လာတဲ့သဘောလေးကိုကြည့်ပြီး ဟင်သူအဲ့ဒီခါကျတော့ဆင်ကျင်စိတ်ပေါ်လာပြီတဲ့ဟဲ့အဲ့ဒီဆင်ကျင်စိတ်ကဘဝင်လေးကိုမရတာတဲ့ဘဝင်လေးလှုပ်တော့နှလုံးသွေးလေးကလှုပ်လှုပ်မှဒါလေးပေါ်လာသူ့လှုပ်ရှားမှုကြည့်၍ဆင်ကျင်စိတ်ပေါ်တာဟုတ်ခလားဟင်ဟင်အဲ့တော့ဟိုမျက်စိအဖြစ်တာဆိုမျက်စိအာယုံပြုဆင်ကျင်စိတ်ထင်တယ်ဟဲ့နားအဖြစ်နားဆင်ကျင်စိတ်ဒါဝိတုသာတော့တော့ပိစာတော့တော့ပဲတန်းခေါ်မှာပေါ့ဗျာဟင်ဒီဟိုငါးငါးဌာနကဟာကိုဆင်ကျင်ပြရတာလေဆင်ကျင်ပြီးသူနဲ့တဲ့တော့ဘာပြောတော့ သူနဲ့မတည့်တော့ဟုတ်ကဲ့အဲ့တော့ဒီပေါ်ပေါ်လာတာအရေးကလေးဗျသူကမကောင်းမှုကောင်းတယ်ဒါပြောတာတကယ်သူဘာရလိုက်လို့တော့ဘာမှမရလိုက်တာကြီးဘာလို့ကောင်းတယ်မကောင်းတယ်ဆိုဘာမှမကြအရေးကလေးသွားလာကြဟုတ်ကလားလို့ကိုကတော့ဟိုလူကိုယ်တိုင်လာတာလားအရေးကလေးလာတာလားအဲအရေးကလေးလာတာအရေးကလေးဝင်သွားတာအရေးကလေးကြတမ်းတော့သူကောင်းဟုတ်ဟင်အဲအဲ့ဒီငါမှာကြတော့ဟိုဆင်ញင်တဲ့နေရာမှာခံစားမှုဝေဒနာပါပလိုက် ဝေဒနာခန္ဓာပါပဲထင်တယ်ဒါဘယ်လိုလေးဒီသဘောကဘယ်နဲ့လေးသင်္ညခန္ဓာကောဟဲ့ဟင်ဒါကောင်းတယ်မကောင်းဘူးဟိုဝိညာဏခန္ဓာကောဟဲ့ဒီလိုဆိုရင်ဒါကိုကောင်းရင်ဆက်ကြည့်ဖို့ဟုတ်ကလားမကောင်းရင်ရှောင်လွှဲလိုက်ဖို့သင်္ခါရဟောဟဲ့ဒါရင်အဲ့ဒီမြင်သိသွားလေးတဲ့မှာခန္ဓာဘယ်လောက်ရှိတော့နင်းနေတော့ရှော့ဗျာဘာဖြစ်လို့တော့ဗျာဟင်ဟင် အဲအဲ့ဒီမနောသဘောအဲ့ဒီဖြင်းရည်လေးပေါ်လာမှဒီဝေဒနာပညာသင်္ခါရဝိညာဉ်ဒါပေါ်လာတယ်ဟင်ဟုတ်ကလားဗျဟင်ဘောင်းတော့ဒီမှာဟိုသဘောပေါ်တော့အဲ့ဒါလေးကိုကြည့်လိုက်တော့တို့မနောဝိညာဉ်တင်တယ်ဒီမဟိုပေါ့နှလုံးသားပြင်ပေါ်မှာပေါ်လာတဲ့အရေးကလေးဟုတ်ကလားဒီသဘောလေးနဲ့ဒီဟိုနှလုံးသွေးလေးနဲ့တိုက်ခိုက်မှပေါ်လာတဲ့အသည့်ထဲထဲမှာတစ်ခုရှိသေးတယ်အဲ့ဒါမနောဝိညာဉ်သူ့ချဲလဲတာသူ့ဝိညာဉ်နဲ့ခန္ဓာဖြစ်ရမှာဟုတ်ကလားဒီဟာတွေကတို့သာတော့ဘာမှသူက ဟိုတောင်းမခံနိုင်ဘူးစာတို့တော့ဗျာကတခေါ်တာပေါ့သူကမြင်သိနေပြီးသွားတာလေဟင်ဆင်ញင်စိတ်တို့ဆုံးဖြားဖိတ်တို့သွားအဲ့ဒီမနှောတဲ့သဘောဟင်နှလုံးသွေးပေါ်မှာအကြည်ဓာတ်ပေါ်မှာတို့ဒီဟာဆင်းရိတ်ကလေးအတန်ရိတ်ကလေးအနာရိတ်ကလေးအရိတ်ကလေးတွေနော်အရိတ်ကလေးတွေထင်တယ်အယုတ်ကလေးတွေလားအရိတ်ကလေးတွေလားအရိတ်ကလေးတွေအရိတ်ကလေးတွေဟုတ်ဗျာဟင်ဟင်တို့ယောဂီတို့ကဘယ်လိုသဘောဘယ်လိုထင်တော့ အယုတ်ကလေးတွေထင်မရိတ်ကလေးကိုအယုတ်ကလေးထင်ဟင်ဘာတော့လူကြွားတယောက်လို့ထင်တယ်ဟင်ဟိုညသိုးနေအောင်အိမ်မနေ့ကျတော့ခေါင်းကြီးမှာကြောင်ချီရတွေကအရှုပ်လို့တယ်ဟင်အဲ့တော့ပြောကွာညကကြောင်ဟောင်းကိုက်ထားကိုလုံလာထွေးလာကြမှာပဲမင်းမြင်လို့လားဆိုဒီဘူးလေးမနေ့လင်းတော့ချီရတွေရှုပ်နေလို့ခမရလို့လည်းလူကြွားနေမှာအဲ့ရိုက်ကလေးရုပ်ကလေးလို့လို့ ဟုတ်ကလားခင်ဗျားတို့ခြေဟာလောက်တရားတာအဟုတ်ကြောင့်နှစ်ကောင်တွေးလိုက်ပါမတွေးဘဲနဲ့ဘာလို့လုံးလို့ထွေးလို့ပြောရတာတော့ဟင်ဘာလို့ပြောရတော့ခင်ဗျာမီးလို့ရဘူးဟာရမ်းချနေရာတကရမ်းမရခင်ဗျားတို့ရမ်းနိုင်ကောင်းတာမဟုတ်ဘူးမူတတ်တယ်ဟင်ဟင်အရေးကြီးလေးဟုတ်လားအဲဒီလိုဆိုရင်တကယ်ပေါ်လာလားသဘောမျှပေါ်လာလား သဘောမျှပဲအစင်တို့အစင်တင်နေဟန်ရဲ့သဘောလေးအတန်းဆိုဒီတိုင်းထင်တယ်ဟဲ့အနာကောအရာသာကောအတွေ့ကောသဘောပဲဟုတ်ကလားအဲသဘောမျှတာဟင်အဲသူကြိုက်လို့ရှိရင်တော့အဲ့ဒီသူကြိုက်တဲ့အတိုင်းအဲ့ဒီကြိုက်နေတဲ့အချိန်မှာယောဂီတို့တွေးတာဖြူးလာတယ်တုတ်တွေးလို့ဟာဟောကွယ်အဖြူဟင်အဲ့ဒီ ဒီကောင်းမကောင်းကိုမှတ်သားမိတာကြတော့ပြီးကြီးအိမ်မှာရှိတယ်ပြီးကြီးအားကောင်းမှထင်တယ်တောင်ဘသူပြအမှတ်သေးကြီးကောင်းနေဆိုဟင်အေးပြီးကြီးအိမ်တို့တို့ဟိုတရရွက်လို့ခေါ်တာထင်တယ်ဟဲ့အဲတချို့တော့အသေးပြင်ထင်တယ်ဟဲ့အဲ့ဒီမှာအဲ့ဒီပြီးကြီးအိမ်ကာတွေကသွားသွားပြီးအဲ့ဒီခုနကတို့ကြိုက်စိတ်ကလေးပေါ်နေဖြစ်တဲ့သွေးပြူနဲ့အဲ့ဒီမှာတွဲပြီးတော့ရုပ်ရေးထားလိုက်တယ်ဘာပြောတော့နောက်တစ်ခါဟင်ဟင်လာရင်မှတ်မိအောင်တယ် နောက်တစ်ခါလာမှတ်မိအောင်အယုတ်ရေးထားလိုက်တယ်ဟုတ်ဗျာဒါမို့နောက်တစ်ခါလာလာမလာလာဟင်မြင်စရာကြားစရာနားစရာသားစရာထိစရာမရှိဘဲနဲ့တယောက်တည်းနေရင်ချီးကြောက်ရင်နှူးသားရအောင်ဟုတ်ဟုတ်တယ်လေဒါတွေးတာဒါထင်နေဘာလို့ထားတော့မှာဒါဒါလေးလှုပ်ပြီးဘဝင်လေးလေးနဲ့လှုပ်ထားလေဟင်အဲနှလုံးမြင်လေးဘဝင်လေးလေးကလှုပ်တော့ဟွာတော့ တွေးလေးတွေကြားမသွားဘူးလားအဲအဲ့ဒီခါကျဒီဟာတွေကပုံရိပ်ကြီးလာထင်တယ်အဲ့ဒါလေးကြည့်ပြီးတော့ဟင်တို့ဘာတော့16နှစ်သား16နှစ်သမီးကတွေးကြတဲ့ပုံတွေကဒီလေးဘယ်လိုနေမလို့ဟင်ဘယ်လိုပုံပေါ်မလို့16နှစ်သားသမီးတိုင်းပေါ်မှာမဟုတ်ဘူးလားအဲ့တော့အနှစ်တို့ကအသက်60ရောက်လာတဲ့အချိန်အာရုံပြုလိုက်တော့ဘယ်လိုနေတော့ဒီတဲ့ငါရုပ်ကလေးကဟင်ဘယ်လို80လောက်အာရုံပြုတော့ဟောဟို16နှစ်ကရိုက်ထားတဲ့ဓာတ်ပုံလေးထုတ်ကြည့်နေသလိုလေ ဟုတ်ဗျာထုတ်ကြည့်သေးသလိုဟင်ဘယ်ကမှဟိုမျက်စိဆက်ယုံနားဆက်ယုံအနားဆက်ယုံ ကိုယ်လိုပဇာဆက်ယုံကိုယ်ဆက်ယုံဘယ်ဆက်ယုံကမှကုံညာပစ္စည်းမရှိလို့ညကြဘယ်လိုပိတ်ထားတယ်ဆက်ယုံနေဟင်းအဲဆက်ယုံနေပိတ်ထားတော့မှအဲကုံညာပစ္စည်းရှိဒါလေးချီကြောက်နေလို့ပြီးတော့သူတို့ဟုတ်တယ်နဲ့ဟုတ်ကလားဗျဟင်းအဲ့လိုဖြစ်လာတာဗျဟင်းကြိုက်တော့ပေါ့လေမကြိုက်တော့ဆတ်ဆတ်ခနာရာကြောက်လေဒီမှာတွေးမဲနဲ့တခါပြန်ပြီးအယုံကြီးထားတာ ဟုတ်ဘယ်ကြိုက်တော့တွေးပြူနဲ့ဟင်မကြိုက်တော့တွေးမင်းနဲ့ဟုတ်ကလားကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်ဆိုတော့တွေးမင်းနဲ့နေမှာပါတွေးမင်းနဲ့ဆိုတော့ပုံမပေါ်တဲ့အတွက်နောက်တစ်ခါလာတော့မင်းဘသူတော့ငွေရပဲတွေးလို့လည်းတည်မရချင်ဘူးသူကကြိုက်တာမကြိုက်တာမဟုတ်တာတွေးလို့သာကြည့်လိုက်တာလေတွေးလို့သာနားထောင်လိုက်တာလေအဲ့ဒါကြပေါ်ပါမလားကောင်းတော့တွေးမွေကြီးနဲ့သူကအယုံရေးထားလို့ဟင်အဲ့တော့ယောဂီတို့တဲမှာဟင် ဟိုသွေးပြူနဲ့အယုတ်ရေးထားတာအယုတ်ဒီဘယ်လောက်ကျိုးဘယ်နှခုလောက်ထပ်ထားတော့သွေးမဲနဲ့ဟောသွေးမွဲနဲ့ဟောဟုတ်ကလားအဲ့တော့ဘာလို့ဟိုတရားအားထုတ်နေတော့ဘယ်လိုဘယ်လိုတဲ့ဟင်ဘယ်လိုဘယ်လိုတဲ့ဟင်ဟင်တရားအားထုတ်နေတော့တွေးလေးတွေပေါ်လာတော့ဆိုဘယ်လိုဘယ်လိုတဲ့ဟင်ဘယ်လိုဘယ်လိုတဲ့ဟင် ဓာတ်ပုံလေးတွေဟွာလာအဲလဘာနဲ့ကထွက်လာသလိုနေဟင်ထွက်လာပြအဲ့ခါကြဟုတ်ဗျာဒီတိုင်းနေထွက်ချင်မှထွက်မှာညှင့်မှထွက်တာဟုတ်ကမမမထွက်တာပဲဟင်အဲမမခင်ကတတိမြောက်ဗျာမှမှဘာလို့တတိယမွေနောက်နေပြီလေမွေနောက်နေလို့ခင်ဗျားတို့ဟုတ်ကလားဟင်ကျွတ်တို့လည်းပြောခဲ့ပြီးသားဥစ္စာအနာတွေအားကြီးနေလို့ခုချိန်အနာအားကြီးတယ်နာဘက်ကကြည့်ရမဟုတ်ဘူးတတိဘက်ကအားကောင်းနေတာ ဟုတ်ကလားအတွေးတွေလည်းဒီတိုင်းပဲမှအားသိကောင်းလာပြီဆိုလို့ရှိရင်သုံးနှစ်လောက်ကရှိတဲ့ငယ်ချိုးငယ်နာတောင်ပြန်ပေါ်တယ်ဓာတ်ပုံဟောင်းလေးလေဓာတ်ပုံဟောင်းလေးတွေရှိသေးဟင်အဲ့ဒါလေးဟို16နှစ်ကတွေ့ဟိုဟာသွဲထားတဲ့ပုံလေးကိုအသက်80ကျမှကြည့်ရင်ဟောဘယ်ရွယ်ပေါ်မှတင်တော့16နှစ်ကလေးပဲဟုတ်ကလားဗျဒီမှာသွဲကြနေရထား ဟုတ်ကလားတကယ်လို့ယောဂီတို့သွဲစိတ်ဖြစ်တဲ့ကြိုက်စိတ်မကြိုက်စိတ်မသိစိတ်မရှိဘဲနဲ့အမှတ်နဲ့လားမှတ်ပြီးတော့သာကြည့်လိုက်ရင်ဘယ်လိုလဲတွေးပြထောင်းမလားတွေးတွေးမဲရောတွေးမွဲရောဒီလိုဆိုဘာလို့ပေါ်မလဲဟင်ဖလင်းမပါပဲဟိုရိုက်နေတဲ့ကင်မရာလိုပေါ့ဖလက်ကန်းကြီးတော့တစ်ဖြတ်ဖြတ်နေမှာပေါ့ဘာပုံထင်တော့ထင်ဘူးဟုတ်ကြာဟင်အခုတော့ဒီယောဂီတို့မှာ တွေးဖြူရောတွေးနေရောတွေးမွဲရောတွေးရဲရောအကုန်လုံးရောင်းဟိုရိုက်ထားတော့ခုတော့ရောင်းဆုံးဓာတ်ပုံနေတယ်အခုဓာတ်ပုံပါဓာတ်ပုံနေတော့ဟင်ဟင်အဖြူမဲမဟုတ်ဘူးလားဘာဖြစ်တော့ဘာလို့ရောင်းဆုံးတာတော့အယောင်းကိုကသုံးနေလို့ရောင်ဆုံးဗျာဟုတ်ကလားဗျာအဲ့ဒါတဘာဝဖြစ်စဉ်ပြောတာအဲ့ဒါကိုမနှောတို့သူရလို့ရှိရင် အပြင်ကရလို့ရှိရင်အပြင်ရဲ့သဘောကိုဒီအတွင်းကရှိတဲ့မနှောဝิญဉ်ကသင်ခြင်းဟုတ်ကလားခံစားမှတ်သားရှိလိမ့်မယ်ထင်တယ်ဘယ်ခါမှမရရင်ချီကြောက်ရင်နှုတ်တယ်နင့်ဟောင်းကိုလည်းသူဖော်မတွေးနိုင်ဘူးလားအင်းဟောင်းကမှမေမေရရမရှိရင်အိုးမရောက်သေးတဲ့အနာဂတ်ကိုလည်းသူလှမျောနိုင်ခွင့်ရှိတယ်ထင်တယ်မနှောဝิญဉ်ကလေအနာဂတ်ကိုလည်းသူမျောပါခွင့်ရှိတယ်အတိတ်ကိုလည်းသူပြမယ်ပြစ္ဆုတ်ပံတဲ့ထဲမှာလည်းမြင်ကြနာစာထိ အဲ့ဒါကိုလည်းသူသင်ញံတုံးတတ်တယ်ဘသူရှောက်တုံးဖြစ်မနောဝိညာဉ်ဟုတ်ကလားဒီလိုတို့သူတတိထားအောင်ပါသူရှောက်ထားတယ်ခိုးကတော့မြင်သိပြီးဟုတ်ကလားကြားသိပြီးသူလည်းပါငါလည်းပါကောင်းတာလည်းပါဆိုးတာလည်းပါဟုတ်ကလားဟင်ဟိုကဆင်ញင်သိအဲ့ဒီမနောဝိညာဉ်ဝင်လာပြီဆိုရင်တော့ဘယ်လိုနေမလို့သေမဲ့သာကြံပြီတော့ခင်ဗျားတို့ဟုတ်ဟင် အဲ့မနောဝိညာဉ်ဝင်လာရင်တော့ရှုပ်တော့မယ်ဟုတ်ကလားတို့အရင်ခန္ဓာ၅ပါးတို့ကပြောခဲ့တဲ့ဝေဒနာကမချဲ့ဘူးလားပညာကမနဲ့ဘူးလားဟုတ်ကလားဝိညာဉ်ကမလိမ်ဘူးလားသွားပြီခင်ဗျားတို့အဲ့ဒီမှာခံရတာဟင်အရင်ခံရတာလေဒါပဲတင်တယ်အခုခံရတာကောနောင်ခံရအောင်မယ်ဆိုရင်ကောအဲမနောဝိညာဉ်ကြမနောဝိညာဉ်ကြဟင်အဲ့တော့ယောဂီတို့ဘာတို့ အဲဒါလေးသဘောကောင်းတယ်သူမွေးထားတာလူလိန်ကိုမွေးထားတယ်လို့ထင်တယ်ဟင်ဟင်ဟုတ်ကလားဟဲ့လူလိန်မွေးထားတယ်လို့ပဲလားကျွတ်တို့မနှောဝင်ရင်ဟင်အစွဲနဲ့မိနေတာမနှောဝင်ရင်ထင်တယ်ဟဲ့တို့မနေ့ကပြောခဲ့တဲ့အတိုင်းဆိုရင်ကိုကပေါ်လာတာတွေကတော့ဟင်ဟိုမနှောမှာသဘောမျှဖြစ်တဲ့အာယုံပဲထင်တယ်ဟဲ့အငွေအသက်ထင်တယ်ဟဲ့ဒါပဲပေါ်လာဟင်လူကိုယ်တိုင်လည်းမလာဘူးလူလူကိုယ်တိုင်လည်းအထဲထဲဝင်ပြီးတချင်းကုန်ပေးပါဘူးဟုတ်ကလား ဟင်အငွေသိကြီးပဲထင်တယ်ဟိအဲဒါပဲလာတယ်ဟုတ်ကလားအဲ့ဒါကိုမနှောဝိညာဉ်ကနေပြီးတော့ဟင်ဟိုခြေတယ်တော့ပြီးထင်တယ်ဟဲ့ဟင်သူခြေတယ်တာထင်တယ်ဟိသူခြေတယ်တဲ့အတိုင်းခံရတာထင်တယ်ဟိအဲ့ဒီခြေတယ်တဲ့နေရာမှာတတိမပါတဲ့ယောဂီဟာပုံရိပ်နဲ့ပြီးသွားတယ်ထင်တယ်ဒီလိုသူပညာနယ်နေမှာထင်တယ်တိုင်းပညာဓမ္မရင်ဖြစ်ပါမှာပေါ့အဲဒါပုံရိပ်ပေါ်လာတယ် တတိပါတဲ့ယောဂီတော့အဲ့ဒီပေါ်နေတဲ့ဖြစ်ဆဲကို ရှုလိုက်လို့လုံအိုတဲ့ပုံရိပ်ကိုမရှုဘဲနဲ့ပုံရိပ်ရဲ့လှုပ်ရှားဖြစ်ပြရှုလို့ရှိရင်ဓမ္မယုံမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးအဲ့တော့ဟိုတို့ဘာတော့လဲသူတို့ဟိုပညာဓမ္မယုံနဲ့ပရမဓမ္မယုံဒီမှာခွဲတယ်တယ်တတိမပါတာနဲ့ပါတာသို့မဟုတ်ပုံကိုပုံတိုင်းရှုတာနဲ့ပုံရဲ့လှုပ်ရှားဖြစ်ပြရှုတာဒါပဲကွာတယ်ဟင်သူ့ကိုဖြတ်ရှုရင်ဟုတ်ခလားဓမ္မယုံနဲ့ဘာမှမရှိဘူးသဘောပဲ သူ့ကိုဖြတ်မရှိဘူးအရေးအရေးတိုင်းထားမယ်ဆိုရင်ပြညာပဲသွားမယ်တို့ဒီလိုဖြစ်ခဲ့ကြတယ်ထင်မလားဟုတ်ခလားအဲ့တော့တို့ခုနကမျက်စိနဲ့အသိနဲ့တိုက်ခိုက်တော့ပါပေါ်တော့မြင်သိဒီလိုဆိုဓာတ်သုံးပါးထင်တယ်ဟိဟိုကြားတဲ့နေရာကောဘယ်နှပါတော့နာနဲ့နေရာကောဟင်သားတဲ့နေရာကောနည်းနည်းလေးတော့ပူသိချင်တာ နည်းနည်းလေးလျှော့သေးချင်တာပဲဟုတ်ကလားဖြည့်တဲ့နေရာဟောဟင်ဘယ်ကိုကြံစီတွေးတော့တဲ့နေရာကောင်းဟင်သုံးပါပါလားဒါရင်ဘယ်လောက်ရတော့ဒါကိုခင်ဗျားတို့ဓာတ်စစ်ချပါပြောတာအဲ့ဒါဓာတ်စစ်ချပါကစာအုပ်ထဲမှာလားဟင်စာအုပ်ထဲမှာမဟုတ်ပါဘူးညာယောဂီတို့ထဲမှာပါပြီသားဟုတ်ကလားခန္ဓာ၅ပါးကဟောအာယတနာတွေကဟောဟုတ်ကလား ကိုယ်တည်းတင်ကို12ခုရှိတယ်ဟုတ်ကလားဟိုဟာပေါ်တိုင်းသမားနဲ့ပြောရင်တော့ဒုရောဒါရောဆောက်ထားဟုတ်ကလားဒါသမားလာတော့ဒုနှစ်ခုခံမှာပေါ့ဟင်ဒုသမားလာတော့ဒါနှစ်ချောက်ပေါ့ဒီမှာလဲဟိုတစ်ဖက်ကဟွာလို့ရင်ကိုကအဖင်းသာအနာအရသာထင်တယ်ဟိသဘောဟုတ်ကလားသူကလာလို့ကတော့မျက်စိနာနာထုတ်သုံးတယ်ထင်တယ်ဟိဟင်သူကလာရင်မျက်စိနာနာလျှာကိုစိတ်ထုတ်သုံးတယ်သူပဲကဟင်ဟုတ်ကလားဟဲ့ဟင်ကိုကသွားလို့ရှိရင်တော့ဟဲ့ဘယ်နဲ့တော့ အစင်းအတာအနာရတာအတွေ့အတွေ့ဒါနဲ့တိုက်တာထင်တယ်အဲ့တော့ယောဂီတို့ကဒုဝဒါရောဆောင်ထားတာထင်တယ်အာယနာဆန္ဒပါပယ်မှာရှိထိုးထဲမှာဒါဆက်ရှိပါဟောဒီလိုဆိုတစ္ဆာကဘယ်မှာရှိမှာတော့ဟင်ဘယ်မှာတော့ရှိသလားဟုတ်ကဲ့လားဟင်ရှိရလားသစ္စာကဘာတော့ဒုက္ခသစ္စာပြီးတော့ ပြီးတော့ဘာတော့ဒီငါရဲ့တိတာတွေပါဒုက္ခရဲ့သမှုရိယရဲ့និရောဓရဲ့မေကာရဲ့ဟုတ်ကလားအဲ့ဒါဒုက္ခဆိုဘာလို့ဆင်းရဲတာပြောတာဆမ်းပါတာလားဟုတ်ကလားဟင်အဲ့တော့တို့ဟိုကအဖင်းရိတ်ကလေးလာနေတယ်အထဲတဲကမနောဝိညာဉ်ကပုံသန်းသုံးတာပြီးတော့ဒါလေးတော့ငါကြိုက်ပြီဟေ့ကောင်းတယ်ဟေ့ကြည့်ဟေ့ဟုတ်ကလားဗျာဆိုကြပါစို့ပွဲပေါ့မင်းသမီးတွေကလည်းအကကောင်းဟန်ကလည်းကောင်း မင်းသားလေးကလည်းအကာလေးကလည်းကောင်းဟန်လေးကလည်းကောင်းအပြောလေးကလည်းပါဟုတ်ကလားအဲ့ဒါလေးကြည့်ရတယ်ဒါဒုက္ခလားဒုက္ခမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးဒါဒုက္ခလားဒုက္ခလားကိုကြိုက်တာကြည့်နေရတဲ့ချိန်ဟင်ဟုတ်ပါတယ်ဆိုတိုင်းဖရာကသစ္စာ၄ပါးဆိုကျမ်းနေတယ်ဟဲ့ဒုက္ခသစ္စာတစ်ခုထဲအောင်ဆိုလားတို့ဟင်ဟင်ဟုတ်ကလား ကိုကိုမကြိုက်တာကြတော့ကိုမကြိုက်တာကြီးကိုကြည့်နေရတယ်ပွဲကလည်းကောင်းလည်းမကောင်းပိုက်ဆံဟိုဟာလားယုံဝင်ကားတို့ဘာတို့ဖြာဖို့တို့အလကားပဲဟင်ကြည့်လို့လားကြည့်နာဇာညာကြီးအဲ့ဒါကြတော့ဘယ်လိုလုပ်ဟုတ်ကဲ့အဲကိုကြိုက်တာကိုမကြိုက်တာကြတော့ဒုက္ခကိုမကြိုက်တာကြတော့ဒုက္ခဒီလိုထင်တယ်ဟဲ့ဟင်ကိုကြိုက်တာနဲ့တွေ့တော့အဲ့တော့သစ္စာ၅ပါးဖြစ်တဲ့နေဟုတ်ကဲ့ ယ်နှပါတော့အာမဖြစ်နိုင်ဘူးဗျာကိုကြိုက်တာနဲ့တွေ့တာဘယ်လိုလုပ်ခင်ဗျားတို့ဒုက္ခလို့ပြောမှာလောကရောမယ်ဗျာခင်ဗျားတို့ဟွာလားဟိုတောเจ้าမှာဟိုဟင်ဟိုတောရဆောင်နဲ့ဆရာတော်ကြီးရှိခိကနေလို့လာလို့ထင်ရှားအဲ့တော့ဟိုတရားဓမ္မတွေကလည်းအဲသူ့ဆရာတော်ကြီးဟိုတောရဆောက်တယ်ဆိုတော့လာပူကြပူကြတာပေါ့အဲ့တော့သူနားနေတဲ့ ဟိုကပ္ပိယကြတော့ရှိခိကပိတ်ဖြူဖို့ပေးထားတာသူတော်ဖြစ်နေနေရတယ်ဟုတ်ကလားသူတော်ပြီးမှရသိရသိပြီးမှယဟန်ယဟန်ပြီးမှဟွာလာအင်းတို့သူတော်ကောင်းသူတော်ကောင်းပြီးမှအလောင်းတော်ရှိခိကအဲ့လိုအဆင့်ဆင့်ကိုကွဟုတ်ကလားပိတ်ဖြူဆိုတာတိလာရဲ့အထိမ်မှကိုကွဟိုပိတ်ညူဆိုတာကတမာရီရဲ့အထိမ်မှကိုကွတို့ပိတ်ွာကပညာရဲ့အထိမ်မှကိုကွတို့အထိမ်မှနဲ့သူကိုအဲ့တော့ဖို့သူတော်ထားတယ်သူကတိလာကခြေခံတက်ရမှာမဟုတ်ဘူးလားဟင် အဲတော့ဘူတော်ကြီးကအဲ့ဒီစာကောင်းတော့ဖွယ်ဒီမင်းသုံးပစ္စည်းတွေဟိုကလာကအဲ့ဒါတွေကြည့်อืมဒုက္ခဒုက္ခဒုက္ခသာဂာမိကြကြည့်ပြီအဲ့တော့မိတင်းကုတ်ထေရဘုသူတော်ကထားဟောတယ်ဒီဒုက္ခမျိုးတော့သူတော်တို့အခါတရားခံလိုက်ခြင်းလေဟုတ်ကလားတို့ဟာတွေကောဒုက္ခလားဒုက္ခလားတို့ဟင်ဒုက္ခရောမခက်ခင်ဗျားတို့ဘုသူတော်ဘက်ကမပါဘူးလား ဟိုဖို့သူတော်ခိုင်းနေခင်ဗျားတို့တော့တော့ရခိုင်းမဟုတ်ဘူးခင်ဗျားတို့ဖို့သူတော်ခိုင်းဟုတ်ဗျာဟုတ်ပြီဧကေနာကြအောင်လို့